အခန်းကြီး39အငယ်1မှ6ငါသည် စကားဖြင့်မျှမပြစ်မှားမိအကြောင်းကိုအကျင့်ကိုသတိပြုမိမတရားသောသူသည်ငါရှိမှရှိစဉ်ငါသည်ကိုနှုတ်ကိုချီနှောင်မိဟုငါပြောထား၏စကားမပြောဘဲအလျက်နေ၏ကောင်းသောအရာကိုပင်မပြောထိုတို့နေစဉ်ငါသည်စိတ်ညစ်ညူးခြင်းရှိ၏ကိုယ်အထဲမှနှလုံးပူဆွေးခြင်းရှိ၏ငါညည်းတွန်းစဉ်မီးလောင်လေ၏ ထိုအခါငါသည်နှုတ်မြွက်၏။အိုထာဝရဘုရားအကျွန်ုပ်သည်ကိုပြတ်တတ်သောသဘောကိုသိရပါမည်အကြောင်းအကျွန်ုပ်၏လမ်းဆုံးကို၎င်းအကျွန်ုပ်၏အသက်အပိုင်းခြားကို၎င်းသိစေတော်မူပါ။အကျွန်ုပ်အသက်တာကိုတမိုက်မျှတာခံထားတော်မူပြီးအကျွန်ုပ်အရွယ်သည်ရှေ့တော်၌ ဘာမျှမဟုတ်တကယ်သူဖြစ်ပါ၏အကယ်စင်စစ်လူမြည်ဒီကလူ၏အထွတ်သို့ရောက်တော်လဲအနတ္တတက်တက်ဖြစ်ပါ၏အကယ်စင်စစ်လူသည်အရိပ်၌သာကျင်လည်ပါ၏အကယ်စင်စစ်လူတို့သည်အကျိုးမဲ့ပင်ပန်းကြပါ၏ဥစ္စာကိုစီးပူးတော်လဲအဘဲသူရံ့အံ့သည်ကိုမတိရပါအငယ်ခုနှစ်မှ73ယခုမူကားအကျွန်ုပ်သည်အဘယ်သို့ မျော်လင့်ရပါမည်နီအိုထာဝရဘုရားကိုတော်၌သာမျော်လင့်เสียအကြောင်းရှိပါ၏ပြစ်မှားမိသမျှသောအပြစ်တို့မှအကျွန်ုပ်ကိုလွတ်တော်မူပါမိုက်တော်သူ၏ကဲ့ရဲ့ခြင်းကိုခံစေတော်မမူပါနှင့်ကိုယ်တော်စီရင်တော်မူရာဖြစ်သောကြောင့်အကျွန်ုပ်ပြောเสียမရနှုတ်ကိုမဖွင့်ဘဲနေရပါ၏အကျွန်ုပ်ကိုဒဏ်ခတ်တော်မမူပါနှင့်ဦးလက်တော်အောက်၌ဆုံးမခြင်းကိုခံရ၍ အားကုန်ပါပြီကိုတော်သည်လူတို့အပြစ်ကြောင့်ဆုံးမ၍ဒဏ်ခတ်တော်မူလျင် ပိုးရဖြစ်တတ်တဲ့ကဲ့သို့လူတို့၏တင့်တယ်ခြင်းအတရေကို ပြေပြောက်စေတော်မူ၏အကယ်စင်စစ်လူခတ်သိမ်းတို့သည် အနတ္တတက်တဲ့ဖြစ်ကြပါ၏အိုထာဝရဘုရားအကျွန်ုပ်ဆုတောင်းခြင်းပတနာကိုကြားတော်မူပါ အကျွန်ုပ်အဟိတောအတန်ကိုနားထောင်တော်မူပါအကျွန်ုပ်မျက်ရည်ကိုကြည့်၍နေတော်မူပါနှင့် ဘိုးဘေးအပေါင်းတို့သည် ဖြစ်ဘူးသကဲ့သို့အကျွန်ုပ်သည် ရှေ့တော်၌ဧည့်သည်အာဂန္တုဖြစ်ပါ၏။အကျွန်ုပ်သည်ရွေ့သွား၍မပျောက်မှီတွင်သက်သာရမည်အကြောင်းမျက်နှာလွှဲတော်မူပါ